ဝရောကုတိုင်ဟောတတ်တဲ့မှာပြင်းပြင်းရပူနေရှိအသက်ရှင်ခြင်းဆင်းလာခြင်းချမ်းသာခြင်းခွာခြင်းပညာကြီးခြင်းသမိတ္တချာသံယိကာသုခသေတသိကသုခတရားနှစ်ပါးပွားများတိုးတက်ခြင်းသရာတိရသုဒ္ဓသံဃာပညာဤတော်တော်အဒီရောဒီတော်ဘောဂိတရားခုနှစ်ပါးလုံးနဲ့ပြည့်စုံခြင်း တိရူပံဒေဝဝါသာသကုဝေရကတပုညတာသအတ္တသမပန္တိတိသသဝရိသူဝနိကသက်တိဟူသောသံပတိဆက်လေးဝါတို့နေပြည့်စုံခြင်းသာသောဣဌာနာပနာမအစာယောကျိုးတော်နေပြည့်စုံကြကုန်ဒီတော်လင်းဖြစ်၍ဒုက္ခသစ္စာကိုပန်းကြ၍သိခြင်းဘုရားသစ္စာကိုပယ်ခြင်းဤတော်သာသစ္စာကိုမြတ်မောက်ပြုရမကသစ္စာကိုပွားများခြင်းဆိုသော သောတာပတိမသောတာပတိဖို့သောတာဂမိမသောတာဂမိဖို့နာဂမိမအနာဂမိဖို့ရတ္တမေရတ္တဘုဟုသုဟသောလေးပါးသောမလေးပါးသောကုသိုလ်ကိုစိတ္တဝကနာဇောကနာဖြင့်ဒုက္ခပရိပရာခိဗ္ဗအဘိညာဖြစ်၍နိဗ္ဗာန်ဒုက္ခကိုရွယ်ရောက်ွယ်ရပြီဖြစ်စေ။သာဓုသာ ယာဓမ္မာလူဓမ္မပฏิပတ္တိယသုဒ္ဓံစေမိမာယာဓမ္မာလူဓမ္မပฏิပတ္တိယဓမ္မံပုစေမိမာယာဓမ္မာလူဓမ္မပฏิပတ္တိယသံဃံစေမိ အောက်ကတူလေးအတားအိမ်မှာပေါ်တာအတိပတ္တိယဤသောဂုတလတရားကိုဝါအားမယောသောဤဝအတိပါတိတိရသိက္ခာတိတိကသိက္ခာတိပညာသိက္ခာဟူသော ခာသုံးပါးအကျင့်များဖြင့်ဗုဒ္ဓံအနန္တဘုံနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားကိုသေမိသိခာသုံးပါးအကျင့်များဖြင့်အကျင့်ကျထထပူဇော်လိုက်ပါ၏ရှင်ဘုရားသီမာယဓမ္မနုဓမ္မသီမာယဓမ္မနု ယသုသောဗုဒ္ဓရာတေဟာသုဘာလယောကိုသိဝသိပါသတိပဋ္ဌာန်ဝိပဿနာဉာဏ်နဲ့ရှင်သော သီလစိတ်ခါသီစိတ်ကစိတ်ခါသီပညာစိတ်ခါသီစိတ်ခါသုံးရာအကျင့်များဖြင့်ဓမ္မအင်္ဂါ၆ပါးနှင့်ပြည့်စုံတော်မူသောသံဃာ့စွာသော ပြင်းများဖြင့်ကျင့်ကျေသဖာသူတော်လိုက်ပါ၏အရှင်ဘုရားဒီမာယာဓမ္မနုဓမ္မပฏิပတ္တိယဒီလောကုတ္တရာတရားသုဝါလယောသောကြည့်ကိုအတိပ္ပံဝိပဿနာဉာဏ်နဲ့ရှင်းသော သီလသိက္ခာသီလသိက္ခာသိသိက္ခာသိက္ခာသိသိက္ခာသိက္ခာသိပညာသိက္ခာသိပညာသိက္ခာကြာပညာဖြင့်သံဃာကိုယ်အင်္ဂါကိုးပါးနှင့်ပြည့်စုံသောဘုရားကိုယ်အင်္ဂါဖြင့်ကိုးပါးနှင့်ပြည့်စုံသောဘုရားမတ္တံ၄ရောက် ရထံလေးယောက်ဆိုရသောကိုယူတေမိသိက္ခာဆုံးရပြည့်မြဖြင့်အကျဉ်းချင်းထပ်သာသူတော်လိုက်ပါ၏ရှင်ဘုရားဒီမဟာယပတိပတ္တိယဒီသိက္ခာဆုံးရ ယောက်ဖြင့်ဇာတိဇရာမရဏပါပဋိစ္စရေရခြင်းရခြင်းရခြင်းမှာအဒါဆိုရေကံမလွယ်ရိမုံစိတ်သာမိရှင်တို့ရပါဤရှင်ဘုရား ဖြစ်ကုန်လို့နော်ဒီပေါ်ကဒီပေါ်ပေါ်အောက်ကတော့ကျက်နိုင်တယ်ကျက်မကျက်နိုင်ဘူးပြီးရောအောက်ကအရိယဘုံ၄ပါးနဲ့နေလို့ရှိရင်အဲ့ဒီအရိမစကြမှာနေလို့ရှိရင်ဒီရောင်းတရားသွား၄ပါးဖြစ်ရင်ကိုယ်ကသာသာများပြပြီးရှင်လေအဲ့ဒီအဲ့ဒီရကြမှာနေအပယ်မကျနိုင်ဘူးဒါပြောရကြတာအောက်ကထာမှာ ဒါအပေါ်ကသာကပြီးမှတ်လို့တပြဟုတ်လားအဲ့ဒါရအောင်ချက်ဖို့ဒါပြောတာလေနော်အဲရအောင်ချက်တိုင်းတော့တက်လုံးမေးတော့ဘူးနောက်အကပါလေဘောဇရေဘိက္ခုရေသောရထာဟုတ်လားကြည့်ရကြည့်ဘောဇရေဘောဇရေဘိက္ခုရေသောရထာသတိတိတေဝိတယေ ကိုယ်တည်းပုဂ္ဂိုလ်သရတံသတိပိတိကိဝိတယေနလေတရေမရောတရံနလေတရေမရောအရမဏံကိုဇာဘေကုဘေကုနောကိုဇရောသကောပိတိကိုဝိဒယောယတိတံသတရောတတိပဌာနာဘေကုသကာကလမီတို့သကေပိတိကိုဝိဒယေအပ္ပယအပိုင်ရငွေနေကိုအနေဖြစ်သော ကိုယ်တည်းသောကျက်တဲ့၌သရထကျက်သောကြကုန်လောဘုဂဝေကျေလာခြင်းဤတုဘုဂဝေတိကျေဝိတယေဖဗျာယပိုင်ကဝင်လေကိုယ်၌ဖြစ်သောကိုယ်တည်းသောကျက်တဲ့၌ဝါသရဝေဒနာစိတ်ဓမ္မဒီသောပရိပ္ပန္နေတဲ့၌သရတံကျက်သာလကျက်သာကြလင်ဝါကျက်သာရင်ဒီကြကုန်သောဝေယောဂီအပေါင်းသူတော်ကောင်းတို့အား မာရောကိလေသာမံကိုတွင်ရာဟုဆိုတာပြီးတော့သမာဓိဩတာရံဝင်ရောက်နေတဲ့ရာအဖေရေကိုနာလည်းတတိမရပဲရှိလက်တာမာရောကိလေသာမံကိုတွင်ရာဟုဆိုတာပြီးတော့သမာဓိအာရမဏဝေရောက်နေတဲ့ရာအာယုံအကြောင်းကို နာလည်းတတိမရပဲရှိလက်တာ ဘုဂဝေသံဃာယေလံဒီဘေကုညောကျွမ်းနာသာဟောချက်သာခြင်းမိတို့သာရတံချက်သာလချက်ချာကြလင်ဝါချက်သာယင်ဒီကြကုန်သောဝောယောဂီအပေါင်းသူတော်ကောင်းတို့အားမာရောကိလေသာမံကိုတွင်ရာဟုဆိုတာသူတော်သမားသည်ဩတာရံဝင်ရောက်နေတဲ့ရာအခွေအရေးကိုနာလည်းတိမရပဲရှိလက်တာ မာရောကိလေသာမံကိုပင်ယံဥစွာသုဝသမတိအာရမဏဝေယောနေတယံအယောအကြောင်းကိုနာလေတိမယဝေသိတတာဘေကဝေသံရာယေလံဒီဘေကုကျောတေနာသာဟောစေတာခြင်းမိတို့သကောပိတိကောဝိတယောအဖဗျာယပိုင်သာဝင်ဒီဝိုင်းနေဖြစ်သောဘေကုနောဘောတရောယဟန်တို့ကျက်သာအနေပေစီ ပါဠိတော်ကိုတော်သူတော်ကောင်းတို့ကျက်တော်နေပေသည်ဩသူတော်ကောင်းမြင်ညာသက်တန်တော်သတ္တဝိရိယသတိသမာဓိပညာစိတ်သာလျင်ညာတော်မဲ့ဖို့သို့ရောက်ခြင်းဖြစ်နိုင်ပေသည်ဩသူတော်ကောင်းတို့ဖြစ်၍သင်တို့သည် ခန္တီတိခံပေပါမရောက်သေးသည်ကိုရောက်ရန်မရသေးသည်ကိုရရန်မျက်မှောက်မပြုတ်ရသေးသည်ကိုမျက်မှောက်ပြုတ်ရန်ဝိပဿနာအားထုတ်သူမှရောက်နံဖြစ်ပြက်ကိုသင်မြင်ပြီးနောက်ဆုံးတွေ့အိုးခြင်းနာခြင်းသိခြင်းတို့မှကင်းလို့ရာဖြစ်တဲ့အနုပါတိသေသာ နိဗ္ဗာန်တိုင်အောင်ဝင်ဆိုင်နိုင်ကြပါစေကုန်သတည်းသာဓုသာ